ဒါကိုယ့်အကူသုံးသပ်ကြည့်လို့ရှိရင်အဖြေကချက်ချင်းထွက်လာတော့ပါပဲဒါပေမဲ့အခုအထိတော့ချိုယောဂီတွေဟာလူမှလို့သိမဆမ်းပါဘူးသွားရလာတာကတော့အပြင်ကယောဂီတွေလိုပါပဲအဲဒီလိုရှိနေပါတယ်ပြီးတော့မျက်စိကလည်းတောင်ကြည့်မြောက်ကြည့်နေအဲ့ဒါတွေရှိနေပါတယ်နော်ပြီးတော့တတိစ္စကရိယာရတတိစ္စကရိယာဆိုတယ် ဆက်ဆက်အောင်ကိုရီးယားအစဉ်စဉ်ထားပြီးတော့အထုတ်ကြလားဆိုတာပါစာဖြူကျိုးပါအထုတ်အစဉ်တူကျိုးပါအထုတ်အစဉ်စဉ်တူပြီးတော့ကျိုးပါအထုတ်ကိုရီးယားအချိန်ကြီးအစဉ်စဉ်အစဉ်စဉ်မြင့်ပြီးတော့ရဲရဲရဲနဲ့အထုတ်မတူကိုယ့်အကူကြည့်ပေါ့ကိုယ့်အကူသုံးသပ်ကြည့်ပေါ့ဒါတော့တပ္ပယကရိယာဆိုတာပေါ့လေတပ္ပယ9မျိုးနေရာထိုင်ခင်းစသည်ပေါ့လေ အရှင်ပြေမှတရားကအားထုတ်လို့တိုးတက်တာ။ဘာလုံးနေတယ်လဲဆိုတာကြည့်ပါတော့။ညာထိုင်ခြင်းလို့သလား။တရားတော်များအနေနဲ့ဆုံးခံစကြက်လို့သလား။ဒါတော့တရားဟောပြောတိုက်တွန်းမှုတရားနာကြားမှုဒါလို့သလား။ဒါတော့ကျင့်ပြတဲ့ပုဂ္ဂိုလ်များကလျာဏမိတ်္တအင်္ဂါနဲ့ပြည့်စုံမစုံ။ဒါတွေကြည့်ပါလေ အဲတော့စားရတောက်ရအာရဖြစ်စီနေလို့တဲ့အစားအစာပေါ့လေဒီလိုကြည့်ပေါ့ဒီလိုနဲ့ပြည့်ရတဲ့အစားအစာကြည့်ပေါ့အပူအေးပြည့်ရတာတော့ရှိရလားအဲတော့တွားရထိုင်ရအရိယဖို့လေးမျိုးမှာအထုဆသမာဓိညာအာမကောင်းသေးခင်ထိုင်လိုက်ဆင်းရလျှောက်လိုက်ထိုင်လိုက်ဆင်းရလျှောက်လိုက်ဒီအရိယဟိုနှမျိုးမှာပေါ့လေအဓိကထားပြီးတော့အထုသလားဒါကြီးစစ်စစ်ရမှာပါပဲ တခါတခါအထုတ်လို့မကောင်းဘူးဆိုလို့ရှိရင်ဒီအထုတ်လို့ကောင်းတဲ့အခြေအနေလေးတွေပေါ့လေတရားကအခါခါသိနေသူကအထုတ်လို့ဖြောင်းတာမဟုတ်ပဲဘူးသမင်းစားရတာလည်းပဲအဲသမင်းစားတဲ့အခါတခါတခါလည်းပဲအရသာတွေ့တယ်မြင်ရှက်တယ်ပေါ့မြင်ရှက်တာလည်းပဲကိုယ်ကစားနေလို့လည်းဖြစ်နေတယ်ဒါတော့အစားအစာတွေလည်းအဆက်တက်လို့လည်းဖြစ်နေတယ် စာလဲစာရဲအစားစာလဲစက်တဲ့တယ်ကိုကြိုက်တာလည်းဖြစ်တယ်ဆိုလို့ရှိရင်တော့တဲမြင်ရှင်းတယ်စာအဲ့ဒီသဘောမျိုးလို့ပေါ့တရားထုတ်တဲ့ခါမှာအစဉ်သိသွားလို့ရှိရင်လည်းပဲအရသာရှိရှိနဲ့ရှုရဖတ်ရသိရတာပေါ့ဒီဒါကလည်းကလည်းအစဉ်မသိလည်းပဲစားစားတဲ့ခါမှာအရသာမရှိတယ်ဖြစ်တတ်ပါတယ်ကွာအဲ့ဒီခါကြလို့ရှိရင်ငါကတရားအထုတ်လို့ကောင်းခဲ့တဲ့အခြေအနေလေးတွေပေါ့ရှင်းရလေးတွေ အဲ့ဒါလေးပြန်ပြီးတော့သုံးသပ်ရတယ်ဘယ်နေရာမှာဘယ်ခါတော့ဘယ်လိုအနေအထားမျိုးနဲ့ပေါ့လေတရားတွေဖြစ်ခဲ့တော့သမာဓိဉာဏ်လေးဖြစ်ခဲ့တာပဲဆိုတော့အဲ့ဒါလေးပြန်စဉ်းစားပြီးတော့အဲ့ဒီကောကအောင်မြင်တဲ့နိလန်းလေးတွေပြန်ပြီးတော့ကောက်ယူရပါတယ်အဲ့ဒီနိလန်းတိုင်းပြန်ပြီးတော့အထောက်ရပါတယ်တခါတခါမှာဘာဝနာစိတ်ကအတိတ်ကြာရှိပါတယ်ရောရဲသွားတာလည်းရှိတယ် ပြန့်လွင့်တာလည်းရှိတယ်ရောက်ရဲလို့ရှိရင်ပီတိအဲပြီးတော့ဝရိယပညာပေါ့လေယုံကြည်ခြင်းနဲ့တိတ်အားရစွာနဲ့အထူးကြောင့်ရထားပြီးတော့စူးစူးဆိုင်ဆိုင်ပေါ်လိကရှိတာဟုတ်ဟုတ်လာကြည့်လို့လည်းလိုပါတယ်တခါတခါစိတ်ကအတွေ့လေးတွေရှိပြီးတော့ပြန့်လွင့်နေလို့ရှိရင်အဲုံနဲ့မကပ်ဖြစ်နေလို့ရှိရင် တက်တောင့်တက်တာအေးအေးဆေးဆေးလေးပေါ့လေတည်တည်ငြိမ်ငြိမ်လေးနဲ့ဘိညာဆိုတာထားပြီးတော့အထောက်မှုရှိရှိဒါလည်းကြည့်ရပါတယ်ကိုယ်နဲ့အသက်ငဲ့ွက်နေသေးသလားသူ့စားစားကလုတ်ကြလားဆိုတော့ဒါလည်းကြည့်ရပါတယ်တရားရှိတော်ခါမှာပေါ်ပေါက်လာတဲ့မခန္ဓာမှုမျိုးကိုဆွဲတတ်သည့်အပြည့်အဝနဲ့ပေါ့လေကြော်လွန်တဲ့အထိရဲရင်ရှုမှတ်ကြလားဆိုဒါလည်းကြည့်ရပါမယ် အဲနောက်ဆုံးချက်ကတော့ပန်းတိုင်မရောက်မချင်းပေါ်လေးသွားလို့တဲ့စိတ်သွားလို့တဲ့အဋိဌံပေါ်လေးတော့မြောက်မှန်းထားချက်မရောက်မချင်းသွားမယ်ဆိုရင်အဲဒီခါမျိုးလည်းရှိရလားဆိုတော့ဒါသုံးသက်ကြည့်ရမှာပါပဲသုံးသက်ကြည့်လို့လိုတာရှိရင်လည်းလိုတာဖြစ်ပေါ့လိုတာရှိလို့ရှိရင်လည်းတဲ့ပြီပေါ့အဲဒီဒီတိုက်ပြလို့ကလည်းရှိရင်တရားတွေဟာအထူးခြားခြားကြီးတိုးတက်လာတာပါပဲ။ စူးစိုက်မှုတမာရီအားတွေလည်းကောင်းလာမယ်တမာရီအားတွေကောင်းလာလို့ရှိရင်စူးစူးရှာရှာထက်ထက်မြဲမြဲပေါ့လေရှင်းရှင်းလင်းလင်းอืมဒီလာနိုင်တယ်အမြင်တွေလည်းပဲတန်မာပြီးတော့ပေါ့လေအမြင်တွေလည်းကျဲလာမယ်အမြင်တွေလည်းပဲကြည်ရှင်တက်လက်လာမယ်အမြင်တွေပဲတိုးတက်လာမှာဒါသိကြပါလားအဲ့ဒါဘာဖြစ်လို့လဲဆိုတော့ခုကဣတိရေ၁၆ကိုးပါးဟာမိမိတဏ္ဍာမှာပြည့်စုံနေလို့ ဒီလိုဖြစ်ရတာဆိုတာပေါ့လေဒီနေ့အဲ့ဒါနဲ့စပြီးတော့စာရင်းနဲ့လက်တစ်ခုပေါင်းရနဲ့လည်းရှင်းလင်းပြပါအောင်နော်ဘယ်ကျမ်းကအစုံလိုက်ရှိထားပါလဲအတိညာဟာသူကြည်တက်တယ်ပေါ့လေအထောက်ကူမပါပဲနဲ့ရှိရမရှိပါဘူးသူရဲ့အထောက်ကူအများကြီးယူရပါတယ်တမာတိအထောက်ကူလည်းယူရပါတယ် တတိအထောက်ကူလည်းယူရပါတယ်ယုံကြည်ချက်တတ္တအထောက်ကူလည်းယူရပါတယ်ဒါတော့ဝရိယအထောက်ကူလည်းပဲယူရပါတယ်အဲ့ဒီအထောက်ကူလေးနဲ့တင်ပြီးတော့အတိညာဖြစ်ရုပ်မရှိပါဘူးအဲ့ဒီအထောက်ကူတွေကပြည့်စုံပြီဆိုလို့ရှိရင်ဝိပဿနာအတိညာဟာအာဟုပဲကောင်းလောက်အောင်ကိုပဲထူးခြားလာတတ်ပါတယ်သမာဓိအထောက်ကူရလို့ရှိရင်စူးစူးရှက်ရှက်သဘာဝတရားတွေကို မြင်လာပါတယ်အတိညာအတိညာဆွေးချက်ထက်မြက်နေပါတယ်အမြင်ထက်မြက်နေပါတယ်အမြင်ထက်မြက်တာကတမာရီအစွမ်းတယ်တမာရီအကူအညီပဲပြီးတော့အမြင်လည်းပဲတန်မာလာတယ်ခုနအမြင်ထက်မြက်တာတော့တိခတ်ဘာဝလို့ခေါ်ပါတယ်ထက်မြက်သောသဘောဥပဒနာညာရဲ့ထက်မြက်သောသဘောအမြင်ထက်မြက်ခြင်းပေါ့လေဒါဥပဒနာညာရဲ့အမြင်တန်မာခြင်းခရဆိုတာတန်မာတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ် ရှင်းတမ်းတဲ့အတိတ်ပဲမပြောပါဘူးဒီမှာတမ္မာတယ်တမ္မာတယ်ဆိုတာတတိမြဲမှအတိရတယ်ပဲတမ္မာတာပဲတတိမမြဲလို့ရှိရင်မတမ္မာဘူးအဲ့ဒါလည်းအရေးကြီးပါတယ်စေစက်မပြမလွတ်တမ်းဆွဲရဆိုတာမှတ်နိုင်မှအမြင်လည်းပဲတမ္မာလာတယ်အမြင်တန်တယ်ခေါ်တယ်ဝဒနာအမြင်တန်အမြင်တန်တယ်ဆိုတာကပြီးပြီးပြင်းပြင်းရှိတယ်ပေါ့လေတစ်ချက်မှတ်လိုက်လို့ရှိရင်အချက်ပေါင်းများဆိုတာပေါ့လေ ရှုခွင်းအာယုံတမျိုးမှတ်လိုက်တယ်မျိုးပုံများစွာပါလိဆက်ဆက်ပြီးတော့ခါလည်းသိသွားတာအထူးအမိတက်ပြီးတော့မှတ်ရတာမျိုးမဟုတ်ဖ ೇನೆ တထိုးကြီးတခါလည်းတပုံကြီးပေါ့လေသိသွားတာမျိုးပေါ့အဲ့ဒါမျိုးကအမြင်တန်နဲ့ခေါ်ပါတယ်ရုပ်ရည်ပြောကြပါတယ်ကွာဘုံဘုံမှတ်တဲ့အခါမှာတောက်တဲ့လှုပ်ရှားဒီသဘောတာမဟုတ်ဖ ೇನೆ ပေါ့လေဒီကြတဲ့မှာခူလာလေးတွေနှွေးတာလေးတွေ လောက်တာလေးတွေများအစစ်စစ်ဆိုတာပေါ့လေမှတ်တော့အစင်တည်းလို့ထင်ရတာပေါ့လေသို့တော့ဒီတိုင်းကြီးများလည်းပဲအစစ်စစ်စစ်စစ်ဒါအမြင်တလည်းသဘောပြပါတယ်ဒါတော့အမြင်ကြည်ရွှင်တက်လက်တာတဲ့အမြင်ကြည်တာပေါ့လေဝတ္တနာညာအမြင်ကြည်တာအဲ့ဒါကတော့တတ္တရဲ့အကူအညီရရှိရပါတယ်တတ္တကူရရှိလို့ရှိရင်အမြင်မကြည်လည်းမတွက်လက်ပါဘူးတလားအမြင်တိုးတက်တယ်ဆိုတာကအမြဲတည်းပေါ်တိုင်းအာယုံကိုဟောလေ ရဲရဲရဲရဲနဲ့မလွတ်တာမှတ်နိုင်ရေးအတွက်ဒီအထုတ်နေရတာဟွန်းတင်းတင်းအထုတ်နေရတာကြောက်ကြစိုက်နေရတာဟွန်းဒါဝိရိယခေါ်ပါလေအမြင်တိုးတက်တယ်ဆိုတာဝိရိယရှိပါလေအမြင်လည်းတိုးတက်နေပါတယ်ကွာဒီအဲ့ဒါနဲ့ဆက်ပြီးတော့ကျန်ကအရှိနဲ့ယောဂီကိုယ်တို့ကြုံကြိုက်အဲကြုံရတာလည်းပေါ့လေနှက်ရှင်ပြီးတော့ရှင်းလင်းပြပါဦးမယ် ဥပဒနာရဲ့ရှိကြရမယ့်အာယုန်တွေဆိုတာကတော့ပါဠိအတုံးဆုံးတော့သံခါရခေါ်ပါတယ်သံခါရဆိုတာအကြောင်းရင်းမျိုးမှဖြစ်ပေါ်လာတဲ့ယုံနဲ့ယုံနဲ့နာတရားတွေပါပဲကိုယ်တည်းကကြောက်နေတိုင်းဖြစ်နေတဲ့ရှုခွင့်အာယုန်တွေပေါ့အဲဒီယုံနာတရားတွေကအတိတ်ယုံနာတရားလည်းရှိတယ်နောက်ကြောက်နေမှဖြစ်မဲ့ယုံနာတရားတွေလည်းရှိပါတယ်အတိတ်ကတော့လွန်ပြီးပြီ မျက်မှောက်ကြည့်တော့မဖြစ်နိုင်တော့စိတ်ကူးတော့ရဆိုင်တော့ဘူးမဖြစ်သေးတဲ့အရာလည်းပဲတိုက်ရိုက်တော့မသိနိုင်ပါဘူးအဲဒါတေတို့ကြီးသိထိုင်တဲ့ကျုပ်နာတေခါရတရားကတော့လောလောဆယ်ပွားလဲပွားလဲပေါ်နေတဲ့တရားတွေပါပဲအဲဒါတွေဟာညာနဲ့တိမ့်ပိုက်ပြီးတော့သိနေရမယ်တရားတွေပါအဲဒါကိုပိတ်ကရမာနလို့ခေါ်ပါတယ်တတိနဲ့တိမ့်ပိုက်ပြီးတော့ရှုမှရမယ်ကျုပ်နာတေခါရတရားတွေလို့ဆိုလို့ရတယ် လက်လက်ဆက်ဆက်အခုပြစ္ဆုတ်ပံကြရချိန်တဲ့ယုံနဲ့တရားတွေလို့ခေါ်ပါတယ်။ဟောင်းတာပိန်တာစသည်ဟောဒီတော့လာပေါ့။ပိန်တာကြတာနာနာစတာထိတာထိတာအကုန်ပေါ့။အဲ့ဒါကြီးရှုခွင့်အာရုံတွေပါပဲ။အဲ့ဒီရှုခွင့်အာရုံတွေမှာသုခနုပ္ပဝေသောဆိုတာလွယ်လွယ်ကူကူလေးဝင်သွားတယ်လို့ဖြစ်သွားတာ။စုလည်းစုလည်းစိုက်ကလေးစိုက်ကလေးဆိုတာဝင်ဝင်သွားတာ။ဟုတ်ဘုရားကလည်းဥပမာပြောခဲ့ပြီးပါတယ်။ရေတဲ့ကြောက်ကလေးပြချလိုက်တဲ့အခါမှာ ရှုပ်ကလေးမြုပ်သွားတယ်လို့ပြောတယ်ဒီပါရှုပ်ကလေးဝင်သွားတယ်ရှုပ်ရတဲ့မှာလှန်ဆိုင်လိုက်လို့ရှိရင်ရှုပ်ကလေးဝင်သွားတယ်လို့ပြောလွယ်လွယ်လေးဖြစ်လာတယ်လက်စုခဏဘုရားဆိုတာလွယ်လွယ်လေးပေါ့အလိုက်တဲ့ဝဝင်သွားတာအဲ့ဒါဘယ်ရဆွမ်းလဲလို့ဆိုတော့သမာဓိတရိယာကိုသင်လာလို့ကြားထားပါတယ်သမာဓိအင်္ဂလိပ်နဲ့ဆက်ပြီးတော့ဟမ်သမာဓိအင်္ဂလိပ်ကောင်းလေလေအာယုန်ထဲမှာသမာဓိအင်္ဂလိပ်နဲ့ဆက်ပြီးတော့စုကလေးစုကလေးစိုက်စိုက်ဝင်သွားလေလေ ဥပဒနာညာကလည်းထက်မြက်လေးဖြစ်တာပါပဲလားအဲ့ဒါဥပဒနာညာရဲ့တိခဘာဝခေါ်ရတယ်နော်ဥပဒနာရဲ့ထက်မြက်ခြင်းတဲ့အမြင်ထက်မြက်ခြင်းပေါ့လေဆွချခြင်းပေါ့လေဟမ်သမာဓိစွန့်ရင်ပြည့်ဝတယ်အမြင်ထက်မြက်ခြင်းအဲ့ဒါလည်းဆိုရှိပါတယ်ဒီမှာဒါသမာဓိအစွမ်းနဲ့သမာဓိစွမ်းအားနဲ့ရှုခွေးအာရုံနဲ့မှာစိုက်ကလေးစိုက်ကလေးလို့လည်းကိုယ်ဝင်သွားပြီလေလို့ပေါ်တိုင်းအာရုံကိုမလွတ်တမ်းပါဘူး ဆွဲဆွဲမြဲမြဲရှိမှတ်တဲ့တတိခုံကြောနေလို့ရှိရင်ပေါ့လေပေါ်တဲ့အာယုန်တိုင်းကိုနောက်ကနေရှေ့ကအာယုန်ကပေါ်သွားနောက်ကတတိကပေါ့လေကပ်ပြီးတော့အခုံကြောမရှိရအောင်ပေါ့လေလိုက်နိုင်ပါလားခုံကြောမှုတွေရှိနေလို့ရှိရင်ဒုတိယကြီးဖြစ်တတ်တယ်ပေါ့လားဘာမှမပြီးမတတ်ဖြစ်ဖြစ်တတ်တယ်ဘုရားတို့ မုခေတဲ့ဓာရီများတိတ်ချက်ပါတယ်နည်းနည်းလေးထိလိုက်ကြတယ်တခါလဲရှိကလေးကိုပြတ်သွားတာလားဒါလည်းဟိုဘက်ဒီဘက်အညမပါဘဲနဲ့သူကြည့်တတ်တဲ့ရိတ်ချီသွားတာလားတုံးစလို့ဖြစ်သွားတာပဲဒါဟိုဘက်ဒီဘက်ညှက်ပြီးတော့ပေးမှသူကပန်လာတာအဲ့တော့တတိအမြဲတတိဖြစ်ဖို့ဆိုတာပေါ်တဲ့အာယုနဲ့ရှိမှတ်တဲ့စီနဲ့တက်အောင်ရွယ်စုဖို့ဒီစွမ်းတစ်ခုပါရချုပ်ွက်စီရောက်သွားအောင်တွန်းအားနေရာပါရမယ် ချိန်လာချိန်ထားပြီးတော့တွန်းမှပါလို့ရှိရင်လည်းပဲရှုခွင်းစီမဆက်ရောက်ဘူးရှိမှတဲ့စိတ်ကတတိယမဆက်ရောက်ဘူးအဲ့တော့စိုက်ပါရဲ့ရှုခွင်းစီပေါ်ဆက်အောင်တော့အားစိုက်ပါရဲ့ဒါလိုပဲလို့မချိန်ဘူးဆိုလို့ရှိရင်လည်းပဲလွန်လဲလွန်သွားနိုင်တယ်ကျော်သွားနိုင်တယ်ဒီမှာတော့အားစိုက်ဖို့လဲနေလို့ရှိရင်လည်းပဲမမှီဘူးအဲ့လိုဖြစ်နေတယ်အဲ့တော့တစ်ဖက်ကလည်းပဲချိန်ပေးရတယ်ခုနပလိဒါလေးကထက်ပြီးမှလို့ပြော့ခွေကြီးဖြစ်နေတော့သူ့အတိုင်းဆိုလို့ရှိရင်တော့ရိတ် အသုံးပြုတဲ့အခါမှာဒုတိယလို့ထင်ရတယ်။ဘဝတိပဲဖြတ်လိုက်ပြီဆိုလို့ရှိရင်တဏှာကိုတဏှာတော့တယ်ဒုတိယမဟုတ်တော့ဘူးလား။ဒါပါပဲ။အဲတော့ဆင်းဆက်မပြမလွတ်တမ်းကိုပေါ်တဲ့အာရုံကိုဖတ်နေပါမှတတိစွမ်းအားဟာထူးထူးခြားခြားကြီးကောင်းလာတာ။တတိစွမ်းထူးခြားခြားကောင်းလာပြီဆိုလို့ရှိရင်ခုံကြောခြင်းမရှိတော့ဘူး။အတိရလည်းပဲခုနဒုတိယမဟုတ်တော့ဘူး။တဏှာလာတယ်မာကျော်လာတယ်ဒီမှာတိရ။ဟမ်တဏှာမှာတိလာတာက ဆရာကျေကျေကြံ့ကြံ့လည်းသိလာနိုင်ပါတယ်ကျန်ကများမှာဥပမာပြထားပါတယ်အဲတချို့ပြားဟာတဲ့ထက်ပင်မယ်လို့ဒီတက်ခဲ့ပေါ့လေလက်ကတက်ခဲ့ရောက်တဲ့အခါမှာပြော့ခွေပြီးတော့ဒုတိယဖြစ်သွားတယ်ဖြစ်သွားတတ်တယ်အဲ့ဒီလိုမဟုတ်ရဘူးတဲ့ကမှာပန်မာရမယ်လို့ဆိုပါတယ်အဲဆူရှာကိုလည်းဆူထက်မြက်ကိုလည်းရှိရမယ်ပန်လည်းပန်မာရမယ်အဲ့ဒီ အတိမြေတမ္မာရကတော့တတိရဲ့အခုအမြင်ရပါတယ်တော့။ဒါကြောင့်တတိစွမ်းရင်ပြည့်ဝလေအမြင်တမ္မာကြီးတတိစွမ်းရင်ပြည့်ဝလေအမြင်ကျယ်ပြန့်လေဆိုတာပေါ့လေဆိုစကားရှိပါတယ်။ဆွေးမဲ့စွာရှုနိုင်တဲ့တတိနဲ့ဆက်ဆက်ပြီးတော့တတိရဲ့စွမ်းအာရပေါ့လေအတိအမြင်ကဘယ်လောက်ပဲတမ္မာအမြင်ကျယ်တယ်လို့ဆိုရင်လည်းမလို့ကောင်းတဲ့အချက်ပေါ်မှာပေါ့လေ။ မတိကတာဖြစ်ဖြစ်ပေါ့လေအာရရှင်နဲ့တတ်တယ်စိတ်တိအာရရှင်လည်းဖြစ်တတ်တယ်အဲ့ဒါလေးလည်းပဲသာယာတတ်တယ်ကမဲ့တတ်တယ်တတိကစိတ်အစဉ်မှာအငြိကျင့်မူရအောင်တော့အများကြီးကာကွယ်ပေးနေတာပါပဲဒီကကာကွယ်ပေးမှုကြောင့်အငြိကျင့်တွေကိုအန်တာတယ်လုံလိုက်လုံချုံတယ်ဒါတော့တိတိသာငြိကျင့်ရဲ့ချုပ်ချက်ခုကလည်းလွတ်ပြီးတော့ မြင်တတ်တယ်။ဇာကနဲ့လှုပ်ရှားတာဒေါသနဲ့လှုပ်ရှားတာတော့ရှိဘူးပါလေ။အနေထားတွေလည်းရေပြားအိုးလည်းထိုက်ပြီးတော့ညောင်တည်ထားရရှိရင်အနေတွေထိုင်တာပါလေ။စိတ်လည်းဒီတော်တော်လေးထိုင်ပြီးသွားတဲ့အခါမှာကြီးပြီးတော့တက်လာတာပါပဲ။စိတ်လည်းဒီထိုင်လို့နှစ်သိအားရဖို့ချမ်းသာဖို့ပေါ့လေတရားရတာလေးတွေ့လာတဲ့အခါအဝင်တဲဟုတ်လာပါလားတဲနေရာကျလာပါလားဆိုပြီးတော့ယောဂီကဒီတတ်မဲ့တတ်တယ်မတိမတာလေးတတ်မဲ့တတ်တယ် မတိပ္ပံလေးတတ်မဲ့လာလို့ရှိရင်တော့တိမ်တိမ်ဝှက်လေးတတ်မဲ့လာလို့ရှိရင်တော့ခဏစိတ်အနေလေးရထလာတတ်တယ်။တတ်မဲ့တယ်ဆိုရတာအငြိကြီးပဲကိုအဲ့ဒီစိတ်သက်စရာလေးနှစ်သိအားရကိုလေးချမ်းသာကိုလေးမှတ်ရမယ်ဆိုမမှတ်ဖဲနဲ့အตาလေးပေါ်လေးဒီမှာနေလိုက်တာတတိကသူကပေါ်တိုင်းအာယုဘာခေါ်ပေါ်ခုံကျော်မှုမရှိစရာဘူးတခါတည်းဇက်တိုက်ရှေ့ကအာယုလေးဖြစ်တော့နောက်ကနေတန်းစီပြီးအမကလေးတွေကကပ်ပြီးတော့ပါသွားရမယ်ဆိုတာပါ သူတို့ဆန်းဆန်းရတာလေးတွေ့လိုက်တဲ့အခါကျတော့ယောဂီကအမှတ်မိတယ်။နောက်ပြီးတော့အဓမ္မကိရိတာတွေဝင်လာတယ်။ဟုတ်ကြီးနေတဲ့ရေလှုပ်လိုက်တဲ့အခါကျတော့အနေထလာတာပေါ့လေ၊ခြောက်ချလာတာပေါ့လေ။အဲ့ဒါလိုအဖြစ်မခံရဘူးလေ။အဲ့လိုအဖြစ်မခံတာဟာဒါတတ္တတရားရဲ့စွမ်းအားပဲ။အဲ့တတ္တတရားရဲ့စွမ်းအားကြောင့်အတိအမြဲဟာကြီးလာတယ်၊ဆွဲလာတယ်၊တွက်လာတတ်တယ်တဲ့။အတိအမြဲကြီးဆွဲတွက်လာတယ်ဆိုတာတတ္တရဲ့အစွမ်းပဲ။ တတ္တအကူယူရတယ်။ဒါကြောင့်တတ္တစွမ်းအင်ပြည့်ဝလျင်အမြင်ကြည်ရှင်တွေ့လက်သည်လို့ဆိုလိုစကားရှိပါတယ်။ဥပဒနာဉာဏ်ကဒီတရားရုပ်နာတရားတွေပေါ်မှာအမြင်ကြည်ရှင်တွေ့လက်ပြီမယ်လို့ကြားကြားမှာပေါ့လေ။ကျန်တဲ့ဉာဏ်လာပြီးတော့နေမယ်ဆိုရင်ငယ်တာစွမ်းအားတွေထုတ်ရတာ။ပေါ်တိုင်းအာယုဘုမလွတ်တတ်မှနေဖို့ရအတွက်စွမ်းအားထုတ်ရအချိန်နဲ့ဖြစ်တယ်။အဲဒီစွမ်းအားအများအားအထုတ်လို့ လိုပါတယ်ဒီမှာစွမ်းမထုတ်ခဲနဲ့တွတ်ဆုပ်နေမယ်ဆိုရင်စွမ်းတွေကုန်ခါပြီးတော့ပြင်မနွမ်းနေလို့ရှိပြီးတော့နားနေမယ်ဆိုလို့ရှိရင်ရေဆိုင်ရာစုနဲ့တွေ့တဲ့အခါမှာဆုံနေဆုံနေဆိုရင်တတိကြောင်ရရောက်တယ်ဒီခါမျိုးမှာဆုံနေတဲ့သဘောမပြရဘူးတတိရှိရှိနဲ့ရေဆိုင်ရတယ်စက္ကန့်တိုင်းမှာလားပေါ်တိုင်းအာယုံကိုမလွတ်တတ်မှတ်နိုင်ဘူးညာအတွက်ပါအမြဲတည်းစီစွမ်းအားကားနေရမှာတော့တွန့်သွားတာမရှိရဘူး အဲ့ဒါလို့မတုံ့ပဲနဲ့နောက်မဆုတ်ပဲနဲ့အထုတ်နိုင်လို့ရှိရင်ဝိရိယကကိလေသာရန်သူတွေကိုကောင်းကောင်းအတားကြီးရလာတော့တယ်အတေခွဲကိလေသာတော့ကဝင်တော့ပါဘူးဟမ်ဒီအတားကြီးရလာပြီဆိုလို့ရှိရင်အဲဥပဒနာအတိလမ်းကြောင်းကြီးစာပွင့်ထွက်သွားတော့တတိဥစီပြီးတော့တမာတိဥစီပြီးတော့အတိပညာဥစီပြီးတော့ဥပဒနာလမ်းကြောင်းကြီးစာတွေကိုရောက်လာတော့တာပါပဲ ဖွင့်ထားတာအကုသိုလ်လမ်းကြောင်းကိလေသာလမ်းကြောင်းပိတ်ပြီးတော့အဲတတိတမာတိပညာဥရှိတယ်ပေါ့လေကုသိုလ်လမ်းကြောင်းကြီးဖွင့်ထွက်လာပြီးတော့အမြင်လေးလည်းပဲတစ်ချိန်နဲ့တစ်ချိန်ပေါ့လေတုတ်တက်လာတော့တာပဲဟိုမသာဘူးသေးတဲ့ခရီးကိုရှေ့ရှုပြီးတော့တရားချင်းတရားချင်းနှမ်းနေလို့ရှိရင်ဆက်ရောက်ရမယ့်နေရာမှာပေါ့လေတလားလိုက်တလားစားအတွက်ညီးသွားတယ်လို့ကတ်သွားတယ်လို့ပေါ့တုတ်တက်သွားတာပေါ့လေအလားနေအဲ့ဒီသဘောမျိုးပါပဲ ဒီတော့မပြင်းမိနဲ့တလားချင်းတလားချင်းလှမ်းနေရတာအစိတ်ပါလက်ပါလှမ်းနေရတာအဲလှမ်းနေလို့ရှိရင်ဒါရောက်ရမယ်ခီးနဲ့ဆက်ရမယ်ခီးနဲ့နေပြီးတော့တိုးတက်လာတယ်လို့ဆိုရတာပါပဲဘုရားကအများကြီးကလှမ်းပြနေရပါပေါ်တဲ့အာယုံလောတောက်ဆက်နိုင်ရေးအတွက်အများကြီးကြောင်းရစိတ်ထားရမှာပါပဲအဲကြောင်းရစိတ်ကတော့ပဋိသမารိပညာလမ်းကြောင်းကြီးဖွင့်ပြီးတော့အတိအမြင်တွေလည်းပဲနှစ်ခုတိုင်းမဟုတ်ခဲနဲ့ပေါ့လေတစ်ချိန်နဲ့တစ်ချိန်ပေါ့လေမတူပဲတိုးတက်လာမှာပဲပုံပြလာမှာပဲဒါပါပဲ အဲ့လိုဖြစ်လာတာကအမြင်တိုးတက်တယ်လို့ခေါ်ပါတယ်အဲ့ဒီအမြင်တိုးတက်တာဟာကြားကြားမှာယနာယနာမနေပဲနဲ့ပေါ့လေငေးတွေးပြီးတော့ပေါ့လေရေးတာမကိုပဲနဲ့အာရှင်းဆက်မပြပေါ့လေကြောက်ရဆိုင်နေလို့ဒီအမြင်တိုးတက်မှုရှိတာဆိုတာပေါ့လေအဲ့ဒီအမြင်တိုးတက်မှုရှိတာဟာဝိရိယရဲ့စွမ်းအားပဲဝိရိယရဲ့စွမ်းအကူရတယ်ပဲဒါကြောင့်ဝိရိယစွမ်းရင်ပြေဝလည်းအမြင်တိုးတက်သည်ရဲရဲစွမ်းရင်ပြေဝလည်းအမြင်တိုးတက်သည်လို့ ဆိုရစကားရှိပါတယ်။ဒါတော့ဥပဒနာအတိအမြင်ဟာတက်မျက်စိဖြတ်ဖို့လည်းလိုတယ်။အမြင်တန်မာဖို့လည်းလိုတယ်။အမြင်ကြည်ရှင်တက်ပလက်ဖို့လည်းလိုတယ်။အမြင်တိုးတက်ဖို့လည်းလိုတယ်။အဲဒါဘုရုကူညီရမလဲဆိုတော့အမြင်မထက်ရရဲ့တမာတိကူညီရမယ်။တမာတိဆောင်းကောင်းရှုခွင့်အာယုန်နဲ့ပါလောလောကူစုကလေးစိုက်ကလေးဝင်ဝင်သွား။အဲဒါရှိရလားဆိုတာကိုယ့်ကိုပြန်သုံးသပ်အောင်။အမြင်မတန်ပါသေးဘူးဆိုလို့ရှိရင်တော့ ပေါ်တိုင်းအာရုံကိုဆွဲဆွဲမြဲမြဲပေါ့လေမလွတ်တောင်းရှုမှတ်ကြလားဆိုတော့ကိုယ်ပြန်သုံးသပ်ဖို့လိုရတယ်အဲဒါလို့တာယာတက်မဲ့ဆရာလေးတွေ့လို့ရှိရင်အဲ့ဒါလေးတာယာတက်မဲ့ပြီးတော့အမြင်ကြည့်ရှင်တွေ့လက်ဖို့ဟမ်မရှိတာပေါ့လေဟမ်တာယာနေသလားတက်မဲ့နေသလားပေါ့လေဟမ်အဲ့ဒါလေးသုံးသပ်ဖို့လိုရတယ်တူတူချာချာကြီးအမြင်မတိုးတက်တာဟာပေါ်တိုင်းအာရုံကိုရှုမှတ်ရေးအတွက်ကြောက်ကြဆိုင်ဖို့အားဆိုင်ဖို့ပေါ့လေတွန်းအား လဲနေသလားဆိုတာပေါ့လေကိုယ့်ကိုပြန်ပြီးတော့သုံးသပ်ဖို့လိုပါတယ်လဲတာတွေများအောင်သိတာတွေကြီးထွားအောင်ပေါ့လေလို့တာတွေလည်းရင့်ကျက်အောင်ပေါ့လေဒါလိုတာတွေဖြည့်ဆွဲပြီးတော့ပေါ့လေအထုတ်တာလို့ရှိရင်အခုပြောတာတဲ့ကိုအများကြီးအဲအသိဉာဏ်လေးပေါ့လေဆုရှတန်ခါပြီးတော့ပေါ့လေကြည်ရှင်တက်လက်ပြီးတော့တိုးတက်ဖို့ရှိလာပါတယ်ရှိလာပါပါတယ်အဲဒီတိုက်ကြိုးစားအထုတ်တယ်ပါစေလို့တိုက်တွန်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါတယ်